တရားကိုယုံတဲ့စေတသိက်ကလေးဝင်လာရင်ကြည်သွားတယ်။သံဃာယုံတဲ့စေတသိက်ကလေးဝင်လာရင်ကြည်သွားတယ်။ဘာကြောင့်မြတ်ဖရာတရားသံဃာကိုယုံတာနဲ့ကြည်ရတာ။ဟဲကောင်းတာတွေမဟုတ်ပေါ့မဟုတ်လား။တနည်းပြောမယ်ဆိုလို့ရှိရင်ဒီဖရာတရားသံဃာအာယုံကကြည်စေတတ်တဲ့သဘောရှိလို့မဟုတ်လား။အဲသူ့အာယုံပြုမိရင်ကြည်တော့တာပဲသူ့ယုံမိရင်ကြည်တော့တာပဲတရားယုံမိရင်လည်း ကြည်တော့တာပဲသံဃာယုံမိရင်လည်းကြည်တော့တာပဲအခုတရားနာပရိသတ်ဘာနာနေတော့ဟုတ်တယ်မဟုတ်လားကဲအိမ်မှာနေတော့ကစိတ်နဲ့အခုလောလောဆယ်အခုတရားနာတယ်လို့စိတ်ပဲနဲ့နေတော့ကြီးမနေဘူးလားအဲ့ဒါတရားယုံလို့ဖြစ်တာမဟုတ်ဘူးလားအဲ့ဒါကြောင့်မလို့ယုံကြည်မှုတရားတရားရှိရင်အဲ့ဒီစိတ်ဟာကြည်လင်တော့တာပဲတဲ့။ဘာနဲ့တူတယ်လဲဆိုတော့အင်မတန်ကြည်တဲ့ရေကို အင်မတန်အသွေးကောင်းအကြီးကောင်းယတိကောင်းနဲ့ပရမ ्या ရေထဲထည့်ထားလိုက်လို့ရှိရင်တဲ့အဲ့ဒီရေဟာပိုးပြီးကြီးနေသလိုပဲတဲ့စိတ်ဟာလည်းပဲကြည်တတ်တဲ့တတ္တာယုံကြည်မှုနဲ့တွဲလိုက်တဲ့အခါကျတော့တဲ့ကြီးလာတယ်တဲ့အဲ့ဒီကြည်ရာကမှနေပြီးတော့ဒါနပြုခြင်းလာတယ်ဟုတ်ကဲ့လားသီလဆောက်တည်ခြင်းလာတယ်ပြီးတော့ဘာဝနာပတရားပွားများအထောက်ခြင်းလာတယ်တရားနာခြင်းလာတယ်မကြည်သေးဘူးဆိုရင် အားထုတ်ခြင်းစိတ်မရှိသေးဘူးမရှိသေးဘူးဆိုသူမကြည်သေးလို့ပဲမကြည်သေးဘူးဆိုတာမယုံသေးလို့ပေါ့ကြည်ရင်ယုံလို့ပဲဟုတ်တယ်မဟုတ်လားမကြည်သေးတာဟာမယုံလို့ပဲအဲ့ဒီအခိုက်အတန့်မှသူကမယုံယုံကြည်စိတ်အားနဲ့နေတာအတရားမနာသေးဘူးဆိုသူကမကြည်သေးဘူးဘာကြောင့်လဲမယုံလို့တိလမဆောက်သေးဘူးဆိုသူမကြည်သေးဘူးမယုံလို့တရားမထုတ်သေးဘူးဆိုသူမကြည်သေးဘူးမယုံလို့ဟုတ်ကဲ့လား အဲဒါနမပြုသေးဘူးဆိုလို့ရှိရင်မကြည်သေးဘူးဘာကြောင့်လဲမယုံလို့ကြည်သလားမကြည်ဘူးလားကြည်တာပေါ့ကြည်လို့မို့ပြုတယ်ပြုလို့လည်းပဲကြည်တယ်မဟုတ်ဘူးလားယုံကြည်တဲ့အတွက်လည်းပဲဒါနကောင်းမှုပြုတယ်ဒါနကောင်းမှုပြုတဲ့အတွက်လည်းစိတ်ကပိုးပြီးတော့ယုံကြည်တယ်တဲ့ကြည်လင်တဲ့ကြည်နူးတယ်တဲ့အဲ့တော့ဒါဟာ ဒါနသီလဘာဝနာသုံးမျိုးမှာဆိုလို့ရှိရင်ဒီဒါနဟာအခြေခံသဘောပဲရှိသေးတယ်သူ့ထက်တဲ့ရင်သီလသူ့ထက်တဲ့ရင်ဘာဝနာအဲ့ဒီအခြေခံသဘောဖြစ်တဲ့ဒါနတောင်မှယုံကြည်မှုမရှိရင်ပြုလို့မရဟုတ်ကဲ့လားယုံကြည်မှုရှိမှပြုလို့ရတယ်အပြုရင်တော့လည်းပဲအကျိုးကအမှန်တရားများတယ်တဲ့မြတ်စွာဘုရားကသူမနာဆိုတဲ့မင်းသမီးကိုမြတ်စွာဘုရားဟောတယ်သူမနာမင်းသမီးက မင်းမီးလေးကငငယ်ကပေါ့လေငငယ်ပကက်ထဲမှာရှိတဲ့ကသူနဲ့အတူဖွားဖို့ဖွားပဲဖြစ်တဲ့ကလေးတယောက်အဲ့ဒီကလေးတယောက်ကမင်းကြီးရဲ့သမီးသူကတော့ဘယင်းရဲ့သမီးသူတို့ကနှစ်ယောက်လုံးဘဝကြောင်းပြောနိုင်ကြတယ်လူဝင်စားပေါ့လေအဲ့တော့ကလေးလေးတွေကပကက်ကထဲမှာနေတော့မဲ့အချင်းချင်းခင်လဲခင်တီးလဲတီးနေကြတော့စဉ်းစားတယ်တဲ့သူမနာမင်းသမီးကဘယ်နဲ့ ခုံကမိတ်ဆွေကလေးကတော့သူကတော့ဘန်းစုပ်ထဲမှာအနှီးစုပ်ခင်းပြီးတော့သူတော့အိမ်နေရတယ်ငါတော့ရွှေပခက်ငွေပခက်ယရနာပခက်နဲ့ထိပြူမိုးလို့ဘာကြောင့်များအခြေအနေချင်းကွာခြားနေပါလိမ့်မလဲလို့ပါရမီရှိတဲ့ပုဂ္ဂိုလ်ကိုအဲ့ဒါစဉ်းစားရတယ်တဲ့စဉ်းစားရုံမကဘူးကလေးချင်းစကားပြောတယ်တဲ့လူကြီးတွေအလစ်မှာကလေးချင်းစကားပြောတယ်တဲ့ဒါကတော့ထူးထူးဆန်းဆန်းဖြစ်တတ်တဲ့သဘာဝရှိတာ ਉਹ အဲဟေးမင်းတို့ငါတို့အရင်ဘဝကအတူတူပဲဖြစ်ရတာနဲ့အခုဒီမှာမင်းကတော့ဘာကြောင့်နိုင်ကြနေလဲငါကတော့ဘာကြောင့်ဒီလိုခန်းခန်းနာနာနဲ့အမြင့်မှရောက်နေရလဲမသိဘူးဟေးသူတို့ချင်းပြောတယ်တဲ့ဒါနဲ့ကြီးလာတဲ့အခါကျတော့ဒီသိကျင်စိတ်ကလေးကပြောက်မသွားဘူးတဲ့ပြောက်မသွားတော့ခொနှစ်နှစ်သမီးကြတော့ လူကြီးတွေရဲ့စီစဉ်ချက်လဲတိုက်တွန်းချက်လဲရှိမှာပေါ့လေမြတ်စွာဘုရားထံသွားပြီးလျှောက်တယ်တဲ့သူမနာမင်းသမီးလေးကမြတ်စွာဘုရားတဲ့လူနှစ်ယောက်ဟာတပည့်တော်တို့လို့သူတို့ကမလျှောက်ဘူးလူနှစ်ယောက်ဟာတဲ့အရင်ဘဝကအတူနေအတူထိုင်ဒုစသသသွားသွားဒူလာဒုစဒူနေဒူထိုင်ဒူဖြစ်တာပါရှိတာပါပဲတဲ့ဒါပေမဲ့လို့ဒီဘဝကြတော့ဖြင့်တယောက်ကနှိမ့်နှိမ့်ကြကြနဲ့နေရတယ်တယောက်က အစင်မြင်အစင်တမ်းမြင့်မြင့်နဲ့နေရတယ်ဒါဘာအကြောင်းကြောင့်မှလဲဖရာလို့ရှောက်တယ်တဲ့မြတ်စွာဘုရားကသိတယ်ဒီမင်းသမီးသူတို့အကြောင်းသူတို့ရှောက်တာပဲလို့သိတော့မြတ်စွာဘုရားကသူမနာတဲ့အဲ့ဒီလူနှစ်ယောက်ရဲ့ကြွားချမှုဟာတခြားမဟုတ်ဘူးတဲ့လှူတာနဲ့မလှူတာပဲတဲ့ဟောလှူတဲ့သူက မလှူတဲ့သူကိုတဲ့ငါးပါးသောအကြောင်းတို့ဖြင့်သာလွန်တယ်သူမနာတဲ့ ငါးပါးသောအကြောင်းတို့ဖြင့်တာလွန်တယ်ဆိုတာအာယုနာအဓိကနာတိဝနေနာအဓိကနာတိဒုခေနာအဓိကနာတိယသေနာအဓိကနာတိအာဓိပတေယနာအဓိကနာတိ၅ခုဒါနပြုသူကဒါနမပြုသူကိုတဲ့ဒီအကြောင်း၅မျိုးနဲ့တာလွန်တယ်တဲ့ဒီဘယင်ဖြစ်တာချင်းတူပါစေယဟန်ဖြစ်တာချင်းတူပါစေ လူမှလည်းပဲလူဖြစ်တာချင်းဒူပါစေသီလသမာဓိအကျင့်သိက္ခာချင်းဒူပါစေတရားဘာဝနာအထောက်တာချင်းဒူပါစေဒါပေမဲ့ဒါနပြုတဲ့လူကတော့ဒါနမပြုတဲ့လူကိုသာတာပဲတဲ့။ဘာလဲဆိုတော့အသက်ရှည်ခြင်းအပြင်လဲဒါသာတယ်တဲ့။အာယုနာအတိတ်ကဏ္ဍတိ။ရုပ်သိင်္ဂါတင့်နေခြင်းအပြင်လဲဒါနပြုတဲ့လူကဒါနမပြုတဲ့လူတဲ့သာတာပဲတဲ့။ဒုက္ခိနာအတိတ်ခန္ဓာတိ ချမ်းသာမှလည်းပဲဒါနမပြုတဲ့လူကဒါနပြုတဲ့လူတဲ့သာတာပဲတဲ့ဒါနပြုတဲ့လူကပိုးချမ်းသာတာပဲတဲ့ရတာအချွေအရာအချွေအရာအပြင်လဲဒါနပြုတဲ့လူကဒါနမပြုတဲ့လူပေါ်သာတာပဲတဲ့ဒါနမပြုတဲ့လူကအချွေအရာနဲ့တဲ့ပြုတဲ့လူကအချွေအရာများတယ်တဲ့အာဓိပတိယအကြည့်မှုဖြစ်ခြင်းအစိုးရခြင်း အကြီးမှုဖြစ်ခြင်းအစိုးရခြင်းအနေနဲ့လည်းပဲဒါနပြုတဲ့လူကသာတာပဲတဲ့ဒါနမပြုတဲ့လူကညံ့တယ်ဒါနမပြုတဲ့လူကဘယ်နေရာမှအကြီးမှုမလုပ်နိုင်ဘူးဥစည်းကောင်းဆောင်မလုပ်နိုင်ဘူးအစိုးရမရှိဘူးဒါနပြုတဲ့လူကဘယ်နေရာပဲသူသွားလိုက်သွားလိုက်သူသွားလို့ရှိရင်သူသွားရရောက်ရနေရာမှာသူကအကြီးမှုဖြစ်တဲ့ဥစည်းကောင်းဆောင်ဖြစ်တဲ့ အစိုးရတယ်တဲ့အဲ့ဒီအရာ၅မျိုးနဲ့ဒါနမပြုတဲ့လူကိုဒါနပြုတဲ့လူကသားတယ်သူမနာမြတ်စွာဘုရားဟောလိုက်တော့မှသူမနာကကလေးမလေးပဲမနေဘူးမှန်ပါဗျာအဲ့ဒါနတ်ဖြစ်ရင်အဲ့နတ်ဖြစ်ရင်လည်းအဲ့ဒီ၅မျိုးသားတာပဲတဲ့ဒါဖြင့်ယဟန်ဖြစ်ရင်တော့ယဟန်ဖြစ်ရင်လည်းသားတာပဲတဲ့ဒါဖြင့်မြတ်စွာဘုရားသူတို့အချင်းချင်း မตาတဲ့အခြေအနေရောရှိသေးလားအဲတခုပဲရှိတယ်တဲ့ယဟန္တာဖြစ်သွားရင်တော့အဲ့ဒါအရဟတမညာအရဟတပုညာအနေနဲ့တော့ညာအနေနဲ့တော့ဘသူကဘသူကိုตาတယ်လို့တော့မရှိဘူးတဲ့အရဟတမညာအနေနဲ့တော့အရဟတပုညာအနေနဲ့တော့ဘသူကဘသူตาတယ်လို့တော့မရှိဘူးတဲ့သို့တော့အရဟတမညာအရဟတပုညာရပြီလို့ယဟန္တာဖြစ်တဲ့အခါကျရင်တော့ตาသေးတာပဲ တချို့မှာယဟနာသာဖြစ်တာဆုံးခံလို့မရလို့မလို့ဆုံးလောက်မဲ့လူမရှိလို့အဲ့ဒါသူများခံနဲ့ဆွန်စားရတာရှိတယ်ဟုတ်တယ်မလားအဲ့ဒါလှူလို့လားမလှူလို့လားမလှူလို့ယဟနာဖြစ်တာတောင်ဟိုလောတကဒိဋ္ဌဆိုတဲ့ယဟန်အဲ့ဒီယဟန်အရင်ဘဝကသူများလှူတဲ့ဆွန်းတွေကိုမနာလိုစိတ်ဖြစ်ခဲ့လို့သူများလှူတဲ့ဆွန်းတွေကိုသွန်ပစ်ခဲ့လို့မလူရအောင်တားမြစ်ခဲ့လို့အဲ့ဒါကြောင့်မလို့ နောက်ဆုံးဘဝကြတော့ငရဲခံငရဲခံရကနေပြီးတော့အဲ့ဒီအကုသိုလ်ကံအကျဉ်းကြောင့်လူပြန်ဖြစ်တဲ့အခါကျတော့မလေးတငါသေးရွာမှာသွားဖြစ်တယ်သူပရိဒါနေနေကြတဲ့ကအဲ့ဒီတငါသေးရွာငါမရဘူးဒီလားမောင်ဒါနဲ့ဟဲ့တို့ငါတဲ့အင်္ဂါရတယ်အခုမရဘူးဘယ်နဲ့ဖြစ်တာတော့ဧကနာတို့ထဲတော့ကာလကံဤအယုတ်တမပါပြီ အဲ့တော့လူခွဲကြဆိုဆိုရွာတဝက်ခွဲလိုက်တယ်အဲ့ဒီကိုဝန်ဆောင်အမျိုးသမီးပါတဲ့ဘက်ကငားမရဘူးနောက်ထပ်ခွဲလိုက်တယ်အဲ့ဒီကိုဝန်ဆောင်အမျိုးသမီးပါတဲ့ဘက်ကမရဘူးဟိုဘက်ကရတယ်ဒီလိုနဲ့ခွဲလိုက်တာနောက်ဆုံးကြတော့အဲ့ဒီကိုဝန်ဆောင်အမျိုးသမီးတယောက်ထဲကြံတော့အဲဟိုဘက်လူတွေငားရတယ်သူမရဘူးအမလေးအကုသိုလ်ကံများနော်အချိန်ဝကြီးမလိုက်တာအဲ့ဒါနောက်ဆုံးကြတော့ဒီဟိုရင်းကအမျိုးသမီးကသိတယ်တခြားတော့မဟုတ်ဘူးတို့များလည်းပဲအရင်က ငါရရလို့မလို့ဝဝလည်းနဲ့စားတော့ချောင်းချမ်းလည်းလည်းနေရတာဟောဒီကလေးပရိသဏီနေကလေးကဒီလိုဖြစ်တာပဲဆိုမွေးလဲမွေးရဒီကလေးပြစ်ပြခဲ့တယ်ဟိုမွေးမွေးကျင်တော့မဟုတ်ဘူးသူဒီကလေးခြေထောက်နဲ့သွားတတ်သေးတယ်အောင်တော့သူစောင့်ရှောက်ပြီးတော့စင်စင်ရဲရဲနဲ့မွေးမြူနေသေးတယ်ဒါတောင်းစားတာပဲတောင်းစားလို့လည်းမရဘူးလောင်းကအောင်မရဘူးနောက်ဆုံးခြေထောက်နဲ့သွားတတ်တဲ့အချိန်ရွယ်ကြတော့မှကလေးလက်ထက်ခွက်ကလေးထက်ပြီးကဲ ငါလည်းပဲမတတ်နိုင်ဘူးမင်းကနဲ့မင်းမဲ့အဲ့ဒါရရင်လည်းစမရရင်လည်းနေဆိုပြီးတော့ကလေးလက်ထက်ခွက်ထက်ပြီးတော့ပြည့်သွားတယ်ကလေးလေးလည်းဒီတိုင်းပဲကြောက်တောင်းစားတယ်ရတဲ့အခါလည်းရှိမရတဲ့အခါလည်းရှိမရတဲ့အခါများတယ်နောက်ဆုံးအရှင်အနန္ဒနဲ့တွေ့လို့မလို့အရှင်အနန္ဒကတနာလိုဟဲ့ကလေးမင်းကိုရင်ဝတ်မလားလို့ဆိုတော့ဝတ်ပါမယ်ဖရာဆိုတာဒါနဲ့ပဲကလေးကိုကြောင်းဖို့ကိုရင်ဝတ်ပေးအဲ့ဒီကနေပြီးတော့ယဟန်ဖြစ်တော့လောတကတိတ်တရဲ့လို့နာမည်ရလာ သင်္ကန်းဝတ်တဲ့အချိန်ကစပြီးဆောင်းကန်ထလိုက်တာဘယ်တော့မှဆောင်းဝအောင်မရဘူးအဲဒါကြောင့်သူများအခါနဲ့ဆွဲဆွမ်းမဲ့ကျွေးရတယ်နောက်ဆုံးယဟနာဖြစ်ယဟနာဖြစ်ပြီးဆွမ်းခံမရဘူးအဲနောက်ကြအဲအရှင်အနန္ဒမဟုတ်ဘူးအရှင်သာရိပုတ္တရာနဲ့တွေ့တာသူ့ပိစေဆရာအရှင်သာရိပုတ္တရာဒီတော့အရှင်သာရိပုတ္တရာဖြစ်ချေဘူးဒီယဟန်တော့နောက်ဆုံးဘုရားနောက်ဆုံး ဒီဘဝမှာမှသူဆုံးအောင်သာမစားရမဖြစ်ဘူးဆိုပြိဋိနိဗ္ဗာန်စံမဲ့ရက်ကြတော့အရှင်သာရိပုတ္တရာကမလုပ်တယ်လို့ဆိုတော့အော်ဒီသူ့အဖြစ်ကသူများကပေးတဲ့ဆွမ်းတောင်မှပဲသူ့ပါဇာထဲရောက်ရင်သူ့တပိတ်ထဲရောက်ဆွမ်းကမရှိဘူးအဲ့လိုဖြစ်သွားတာသူများကပေးတဲ့ပေးရတဲ့ဆွမ်းတောင်မှပဲမရှိတော့သူဘယ်တော့မှဆုံးရတယ်မရှိဘူးအဲ့ဒါကြောင့် ဒီယဟနာဆုံးအောင်ဆိုပြီးတော့နောက်ဆုံးပြိဋိဘံစာမျက်နှာမှာအရှင်သာရိပုတ္တရာကဆုံးခံပြီးတော့သူ့တပိတ်ကိုအရှင်သာရိပုတ္တရာကကိုယ်တိုင်ကိုယ်တပိတ်ကိုလည်းနဲ့ကင်ပြီးတော့ခွန့်ပေးတယ်ဒီဟနာကိုအဲ့ဒီအခါကျမှပဲနောက်ဆုံးသွန်တနာဒုက္ခမြဝအောင်စားသွားရတယ်တဲ့အခုလည်းပဲအမှတ်တမဲ့နေလို့သာအမှတ်တမဲ့မနေလို့လှက်ပတ်ကြည့်မယ်ဆိုလို့ရှိရင်အဲ့လိုဟာတွေရှိတယ်အခုသူကညှိုးပေးတယ် ဒါကြောင့်ဖွင့်မြတ်စွာဘုရားမိန့်တာအရဟတမညာအရဟတဖုန်ညာရတာချင်းကြတော့တူတယ်တဲ့ဒါတော့ဘသူဘသူဘတ်ပါတယ်မကြည့်ဘူးတဲ့ဒါတော့ပဲမြတ်စွာဘုရားမိန့်တယ်ယဟနာ ဖြစ်သွားတဲ့အခါကြတော့ကောမသာပေဘူးလားသာတယ်ဒါနပြုသူလို့ကဒါနမပြုသူကိုသာတယ်တဲ့အဲ့ဒါလို့ပြုနိုင်တာဒါနပြုနိုင်တာသီလဆောက်တည်နိုင်ဘာဝနာတရားပွားများအထုတ်နိုင်တာမူရင်းကဘာလဲဆိုတော့တတ္တာယုံကြည်မှုပဲဟုတ်လား အဲ့ဒီယုံကြည်စိတ်ဖြစ်အောင်ကယောနိသောမနတိကာရကုသိုလ်ဖြစ်အောင်အစဉ်ပြောင်းနှလုံးသွင်းယူရတာဒီတန်းစိတ်ကြီးပြစ်ထားမယ်ဆိုလို့ရှိရင်တော့ဖြစ်ချင်းမှဖြစ်တဲ့ဒီကုသိုလ်စိတ်ကယုံကြည်စိတ်ကမဟုတ်ပဲဘူးလားအဲယုံကြည်အောင်ဘုရားအကြောင်းတရားအကြောင်းသံဃာအကြောင်းသိအောင်လေ့လာရတယ်နာကြားရတယ်အားထုတ်ရတယ်အဲလိုသိလာပြီသိလာပြီဆိုတဲ့အခါကျတော့ယုံကြည်စိတ်ဖြစ်လာအဲယုံကြည်စိတ်ဖြစ်လာပြီဆိုရင်ဒါနလည်းပြုတယ်သီလလည်း အထောက်တည်တဲ့ဘာဝနာလည်းပွားများတယ်ဒီလိုဆိုလို့ရှိရင်နှွေအခါရေဘူးလည်းပါဖဏလည်းပါပြီပေါ့ဟုတ်ဘူးလားဘာပြောတာရေဘူးနဲ့ဖဏပါရဲ့ဖဏမပါရင်သေကຫນွေခါမသည်တဲ့ဒါနနဲ့သေကမသည်တဲ့အဲဘာဝနာကတော့ရှင်စဲမှာကိုသိတာမဟုတ်လားဘာဝနာမပါရင်တော့မသေးခင်မှာပဲသိမနေဘူးလား ဘာဝနာသာအာမထုတ်ရင်တော့မသေးခင်မှာပဲစိတ်တွေစိတ်နေစိတ်ထားတွေမထတတ်တဲ့အခါကျတော့စိတ်မဆင်းရဲရမယ့်နေရာလဲဆင်းရဲနေတာပဲမစိုးရင်ရမယ့်နေရာလဲစိုးရိမ်နေတာပဲမပူပန်ရမယ့်နေရာလဲပူပန်နေရတာပဲပြစ်တော့ပြစ်တော့ပြစ်တော့ပြစ်တော့ ਨੇ မဟုတ်ဘူးလားအဲ့ဒီပြစ်တော့ပြစ်တော့ဟာတရားရတဲ့ပြစ်တော့ပြစ်တော့လားမရတဲ့ပြစ်တော့ပြစ်တော့လားအဲမရတဲ့ပြစ်တော့ပြစ်တော့အဲသူစိတ်မထားတတ်တာစိတ်မထားတတ်တာဆိုစိတ်မထားတတ်သေးဘူးဆိုကြတဲ့ကတရားသိလို့လားမသိလို့လား မသိလို့အမှန်တင်ကြတယ်အဲတချို့ကိုကိုကိုတော့သောတာပန်လုံလိုက်ချင်တာညာစင်နာပြီးတော့လုံတော်မြဲအဲ့ဒါတွေပြတော်ပြတော်ပြတော်ပြတော်နေနော်သိထတတ်လို့လားမတတ်လို့လားမတတ်လို့မတတ်တာဟာမသိလို့ဘာမသိလို့လဲတရားမသိလို့မသိတာဟာဘာကြောင့်လဲမကျင့်လို့ကျင့်တော့လဲထိရိမိမိမရှိလို့ဟုတ်ကဲ့လား အဲဘာကြောင့်ထိရိမိမိမရှိတယ်လဲဆိုတော့ခုနအခြေခံတရားတရားအာသေးလို့ယုံကြည်မှုအာသေးလို့မဟုတ်ပေဘူးလားဒါကြောင့်မလို့မိမိရဲ့စိတ်ကို အမြဲတမ်းယုံကြည်မှုတရားတရားနဲ့ထုံမွှန်းထားရမယ်နော်ဘုရားယုံကြည်မှုတရားယုံကြည်မှုသံဃာယုံကြည်မှုတရားနဲ့ထုံမွှန်းထားပြီဆိုလို့ရှိရင်ဒီစိတ်ဟာအမြဲတစေဗရမများထည့်ထားတဲ့ရေလိုကြည်လင်းနေမယ်ဟုတ်လားကြည်လင်းနေပြီဆိုချမ်းသာမလားဆင်းရဲမလားချမ်းသာမယ် ဒါကြောင့်သုံးတရားကိုနာကြရတဲ့ဓမ္မတော်နာကုသိုလ်ဆောက်တည်ရတဲ့သီလကုသိုလ်၉ပါးသီလခေါ်တဲ့မေတ္တာသီလကိုမေတ္တာစွမ်းစားပြီးတော့မေတ္တာသီလကိုဆောက်တည်ပြီးတော့မေတ္တာဘာဝနာနဲ့တကွာဥပဒနာဘာဝနာတွေကျင့်ကြံပွားများကျူးစာအားထုတ်ရတဲ့ကုသိုလ်ဤကုသိုလ်စုစုတို့ကြောင့်မိမိတို့သည်ဆင်းရဲခတ်သိငြိမ်းရငြိမ်းချောင်အကျင့်ကောင်းအကျင့်မှန်ဖြစ်တဲ့တတိပဋ္ဌာန်အကျင့်ကိုယုံကြည်မှုတရားတရားအခြေခံနိုင်တဲ့ကျင့်ကြံပွားများကျူးစာအားထုတ်နိုင်ကြသဖြင့် ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ1346ခုနှစ်ဝါကောင်လာပြည့်ကျော်ရှိရဲ့ဘယ်နှနာရီရှိတာလဲ3နာရီထိုးဖို့73မိနစ်အလိုမှာဘုန်းကြီးတို့တရားပွဲစတယ်တဲ့ ဘာတရားဟောရမလဲစိတ်တရားဟောရရုပ်တရားမပါတော့ဘူးလားပါတာပေါ့စိတ်ဟောတော့ရုပ်ကပါသွားရောစိတ်တရားဟောရအရင်တစ်ပတ်ကစိတ်နဲ့စေတသိက်ကိုခွဲပြီးပြခဲ့အာယုံကိုသိုံမြားလေးကစိတ်ဟုတ်ကလားစိတ်ကအာယုံသိလိုက်ပြီဆိုတော့ အဲ့ဒီအာယုံပေါ်မှာလိုချင်တာစေတသိက်ဟုတ်ကဲ့လားစိတ်ဆိုးတာစေတသိက်စိတ်ပြက်တာစေတသိက်စိတ်ရဲ့သဘောကတော့အာယုံတိယုံမြတိယုံမြလေးပဲဒီတဲ့မပိုးဘူးစိတ်ကလိုချင်တာမဟုတ်ဘူးစေတသိက်ကလိုချင်တာစိတ်ကစိတ်ဆိုးတာမဟုတ်ဘူးစေတသိက်ကစိတ်ဆိုးတာ စိတ်ကလူကျင်တာမဟုတ်ဘူးစေတသိက်ကလူကျင်တာစိတ်ကတရားအထုတ်ကျင်တာမဟုတ်ဘူးစေတသိက်ကတရားအထုတ်ကျင်တာဒါဖြင့်စိတ်ကဘာလုပ်တယ်လဲတိယုံလေးပဲဟုတ်လားအာရမဏဝိဇာနနာလက္ခဏာစိတ်တံစိတ်တံစိတ်တရအာရမဏဝိဇာနနာလက္ခဏာအာယုံကိုတိယုံမျှသဘောရှိ၏ဒါတော့ စိတ်ကသိယုံမျှလေးဆိုတော့အာယုံမှန်းသိယုံမျှလေးဒီအာယုံကိုပိုင်းခြားဝေပန်းသိတာလည်းမဟုတ်ဘူးအတန်ဆိုအတန်အာယုံမှန်းသိယုံအစင်းဆိုအစင်းအစင်းအာယုံမှန်းသိယုံအနတ်ဆိုအနတ်အာယုံမှန်းသိယုံအရသာဆိုအရသာအာယုံမှန်းသိယုံဒီလောက်ပဲအဲ့ဒီအရသာကောင်းတယ်မကောင်းဘူးခွဲကြတာစိတ်ကမဟုတ်ဘူးစေတသိက်ကအဲ့ဒီအတန်ကောင်းတယ်မကောင်းဘူးခွဲကြတာစိတ်ကမဟုတ်ဘူးဘယ်သူကလဲစေတသိက်ကစေတသိက်ဆိုတာစိတ်နဲ့ တွဲပြီးဖြစ်ပေါ်တဲ့တရားတွေဟုတ်တယ်မဟုတ်လားစိတ်ဖြစ်လိုက်တာနဲ့သူလည်းတခါတည်းဖြစ်လာတယ်သူလည်းတပြိုင်နက်တည်းဖြစ်လာတယ်အဲကြောင့်မလို့စိတ်နဲ့တွဲဖြစ်တဲ့စိတ်သဘောတွေစိတ်နဲ့တွဲဖြစ်တဲ့သဘောတွေကိုစေတသိက်စိတ်နဲ့အမြဲတမ်းမကွေမကွာစိတ်ဖြစ်တိုင်းဖြစ်တိုင်းအမြဲတွဲပြီးဖြစ်တဲ့စေတသိက်ပဲနှခုလဲပါတွေပါလဲ အတ္တဝေဒနာတင်ညာစေတနာဧကကရာဇီဝိတိန်တရေမနာတိကာရဟုတ်ကလားဖတ်တာဆိုတာဘာလဲအာယုံနဲ့တွေးလိုက်တာဝေဒနာဆိုတာခံစားတာတင်ညာဆိုတာစေတနာဆိုတာစေသောပြုလို့အထုတ်တဲ့သဘောဧကကရာအာယုံ၌တည်နေတာဇီဝိတိန်တရေ စိတ်သက်မနတိကာရအာယုံကိုအာယုံပြုခြင်းဟုတ်တယ်မဟုတ်လားနှလုံးသွင်းခြင်းလို့ခေါ်တယ်မနတိစိတ်၌ကာရပြုခြင်းမနတိကာရစိတ်၌ပြုခြင်းဆိုတာနှလုံးသွင်းခြင်းနှလုံးသွင်းခြင်းဆိုတာအာယုံပြုလိုက်တာ attention ပဲဒါတော့စိတ်ဟာအာယုံရဲ့ကောင်းမကောင်းကိုမဆုံးဖြတ်တဲ့အတွေ့မဆုံးဖြတ်နိုင်မဲနဲ့အာယုံမှန်သိယုံမြလေးသိလိုက်တဲ့အတွေ့ မကောင်းတဲ့အာယုံကြောင့်စိတ်ကမဲလည်းမသွားဘူးကောင်းတဲ့အာယုံကြောင့်စိတ်ကဖြူလည်းမသွားဘူးဟုတ်တယ်မဟုတ်လားဘာကြောင့်စိတ်ကမကောင်းတဲ့အာယုံကြောင့်မမဲပြီးတော့ကောင်းတဲ့အာယုံကြောင့်မဖြူတော့ဒီမှာကောင်းမကောင်းကိုဆုံးပြတ်တတ်တဲ့သဘောမရှိလို့ဘာပဲရှိတယ်လဲသိယုံလေအစင်းဆိုအစင်းမှန်သိယုံလေအတန်ဆို အတန်မှန်သိရုံလေးအနတ်ဆိုအနတ်မှန်သိရုံလေးဒီလောက်ကလေးပဲဒါကြောင့်စိတ်ဟာအမြဲတစေရေနဲ့တူတယ်တဲ့ဟုတ်ကလားဘာကြောင့်ရေနဲ့တူသလဲရောင်မရှိဘူးတဲ့သူမှဖြူလည်းမဟုတ်ဘူးအပြာလည်းမဟုတ်ဘူးအနီလည်းမဟုတ်ဘူးတဲ့မကောင်းတဲ့ရောင်လည်းမရှိဘူးကောင်းတဲ့ရောင်လည်းမရှိဘူးတဲ့အဲ့ဒါကိုပဲမြတ်စွာဘုရားကပပဒရမိတံဘိခဝေစိတ်တံ ဘေဘေจิตာจิตသမီးတို့ဣဒံစိတ်တံဤစိတ်ဒီဝါအာယုံပဲလို့သိုံမြသဘောကလေးသည်ပပတရံပြိုးပြိုးပြဲတောက်ပြောင်လျက်ရှိ၏အာယုံပဲလို့သိုံမြသိလိုက်တဲ့ဒီအသီးလေးဟာပြိုးပြိုးပြဲပြောင်လက်တောက်ပနေတယ်တဲ့ဘာကြောင့်လဲဆိုတော့အညစ်အကြေးမကတ်လို့ဘာကြောင့်မကတ်တယ်လဲ ကောင်းအာယုံဆုံးအာယုံဆိုးအာယုံမဆုံးပြတ်နိုင်လို့ကောင်းအာယုံဆိုးအာယုံကိုမခံစားလို့ခံစားတာကဝေဒနာစေတသိက်ဟုတ်လားခံစားတာဝေဒနာစေတသိက်ကောင်းအာယုံကောင်းတယ်လို့ခံစားမိရင်လုံကျင်တတ်မဲ့နှစ်သက်တဲ့စိတ်ဆိုးဝင်လာရောသိုးအာယုံသိုးတယ်လို့ဆုံးပြမိရင်ခံစားမိရင် မနစ်မြို့တဲ့ဒေါသဒေါမနတာဝင်လာရောအဲ့ဒါစိတ်ကတော့သူ့အဲ့ဒါလိုဆုံးဖြတ်တဲ့သဘောမရှိပဲနဲ့အာယုံမဲလို့သိယုံများသဘောရှိတဲ့အတွက်သူဟာဖြူစင်းနေတယ်တဲ့ဣဒံစိတ်တံဤစိတ်တိပပတရံပြိုပြိုပြက်တောက်ပြောင်လျက်ရှိ၏မှန်တယ်အဲ့ဒီစိတ်ကိုသိယုံများသဘောလေးကိုထားမဲ့ထားနိုင်တယ်လို့ကြည့်ရင် ဒီစိတ်မှာလောဘအငြိကြီးဒေါသအငြိကြီးမာနအိတ်တမစ္စရိယအငြိကြီးမကပ်ဘူးမကပ်တော့သူဟာစင်ကြဲနေတယ်စင်ကြဲနေတာကိုပဲတောက်ပြောင်တယ်လို့တင်စားပြီးသုံးထားတယ်အဲ့ဒါကိုပြောတာပေါ့ဟိုကြောက်သင်္မောဝါဒကစိတ်စိတ်အတိုင်းထားတဲ့ကုသိုလ်လည်းမလုံနဲ့အကုသိုလ်လည်းမလုံနဲ့ဒီလိုဆိုလို့ရှိရင်ဒီစိတ်ဟာကြည်လင်းပြီးတော့နေတယ်သူဟာနိဗ္ဗာန်ပဲတဲ့ ဒါကိုပြောတာပြီးတော့ထားရလားကုသိုလ်ဖြစ်စရာအာယုံကိုလည်းမပြုတ်ပဲအကုသိုလ်ဖြစ်စရာအာယုံကိုလည်းမပြုတ်ပဲစိတ်ကလေးဒီတိုင်းလေးထားလို့ရမရပါဘူးတဲ့ရရင်တော့ဖြင့်ဟုတ်သားပဲနော်ရရင်တော့ဖြင့်ဟုတ်သားပဲအဲ့ဒီစိတ်ကဘာစိတ်ပြောတာလဲလို့ဆိုတော့ဘဝင်စိတ်ကိုပြောတာတဲ့ ဘေကွေจิตာจิตမိတို့ဣဒံစိတ်တံဤဘဝင်စိတ်သည်ပပတရံပြိုးပြိုးပြဲတောက်ပြောင်းလျက်ရှိဤဘဝင်စိတ်တယ်ဘဝင်စိတ်ဆိုတာအာယုံမှန်သိယုံမြတ်သိယုံမြတ်စိတ်ကလေးသူထဲမှာဘာမှမရောဘူးစိတ်ဖြူလည်းမရောဘူးစေတသိက်အဖြူလည်းမရောဘူးစေတသိက်အမဲလည်းမရောဘူးအဲဘယ်လိုစိတ်လဲလို့ဆိုတော့ဘဝင်စိတ်ဆိုတာ အာယုံမှန်တိယုံမြလေးဖြစ်နေတဲ့စိတ်နိမ့်နိမ့်ချိုက်ချိုက်အိပ်ပျော်နေတော့မှဖြစ်နေတဲ့စိတ်အဲ့ဒီစိတ်ဟာဘဝင်စိတ်အဲ့ဒီနိမ့်နိမ့်ချိုက်ချိုက်အိပ်ပျော်နေတော့မှဖြစ်နေတဲ့စိတ်ဟာအာယုံအကောင်းဆိုသိသလားမသိဘူးအကောင်းမသိတော့တရာသီလအစာရတဲ့ကောင်းတဲ့သဘောတွေလည်းသူမှမကဘူးအဆိုးအာယုံကိုမသိတဲ့အတွက်လည်းလောဘဒေါသစာရည်ဒီသူ့တဏ္ဍာမှာဒီစိတ်တဏ္ဍာမှာမကဘူး ဒါကြောင့်မလို့သူကပဂရိအားဖြင့်ဖြူစင်းနေလို့သူ့ကိုတောက်ပြောင်နေတယ်ပြောင်လက်နေတယ်လို့တင်စားပြီးတော့မြတ်စွာဘုရားသုံးဒါအဲ့ဒီဘဝင်စိတ်ဆိုတာအိမ်မောကြနေတော့ဖြစ်တဲ့စိတ်ပြီးတော့မေ့မျောနေတော့ဖြစ်တဲ့စိတ်ဘယ်အာယုံမှဥပမာဆေးရုံမှာခွဲမဲ့ကြံတဲ့အခါကျတော့မိတ်သိပ်ပြလိုက်တယ်မိတ်သိပ်ပြလိုက်တဲ့အခါကျမိတ်သွားဘာမှမသိဘူး ဘာမှမသိတော့အဲ့ဒီအချိန်မှာအဲ့ဒီအခွဲခံနေတဲ့လူနာမှာစိတ်ရှိသလားမရှိဘူးလားရှိတယ်နော်ရှိတော့အဲ့ဒီစိတ်ကကောင်းအာယုံဆုံးအာယုံဆိုးအာယုံဆုံးပြတ်နိုင်သလားမဆုံးပြတ်နိုင်ဘူးမသေးုံလေးရှိနေတဲ့စိတ်မဟုတ်လားဘဝင်စိတ်ဆိုတာမသေးုံလေးဖြစ်နေတဲ့စိတ်ကိုဘဝင်စိတ်ခေါ်တယ်ဘာမှမသိဟုတ်ကဲ့လား ဘဝင်စိတ်ဆိုတာဘယ်လိုစိတ်တယ်မသေးုံလေးဖြစ်နေတဲ့စိတ်နော်အဲ့ဒါကအရစကားနဲ့နားလည်အောင်ပြောတာစာစကားနဲ့ကြတော့ဘဝင်စိတ်ဆိုတာဘဝကိုဆက်ပေးတဲ့စိတ်တဲ့ဒီလိုဆိုရဘဝင်ကဆိုတာဘဝအင်ကဘဝဘဝဤအင်ကဆက်လက်ဖြစ်တဲ့နေခြင်းအကြောင်းဖြစ်တဲ့စိတ်တဲ့ဘဝဆက်လက်ဖြစ်တဲ့နေဖို့ရာအကြောင်းဖြစ်တဲ့စိတ်တဲ့ ဒီစိတ်ဖြစ်နေပြီဆိုလို့ရှိရင်တော့ဘဝဆက်လက်ဖြစ်တဲ့နေတော့ဘဝပြတ်မသွားဘူးသေမသွားဘူးဒါကြောင့်သူကိုဘဝင်ကခေါ်အဲ့ဒီစိတ်ကိုပဲဒီနေရာမှာမြတ်စွာဘုရားကပြိုးပြိုးပြက်တောက်ပြောင်လျက်ရှိလို့မိန့်တာအဲ့ဒါကိုဗုဒ္ဓအဘိဓမ္မာမှာကျွမ်းကျင်တဲ့အနောက်တိုင်းကအချို့သောပုဂ္ဂိုလ်များကဘဝင်ကကို light continent လို့ဘာသာပြန်တယ်ဘယ်လိုဘာသာပြန်လဲ light continent အဓိပ္ပာယ်ကဘာလဲမသေးုံလေးဖြစ်နေတဲ့စိတ်ဟုတ်ကလားအဲ့လိုဘာသာပြန်မှန်သလားမှန်တာပေါ့မသေးဘူးဆိုတာဘဝဆက်ဖြစ်နေတာမဟုတ်လားအဲ့လိုဘာသာပြန်တယ်ဒါပေမဲ့အနောက်တိုင်း psychology နဲ့ လျော်အောင်သွင်းတဲ့ပုဂ္ဂိုလ်များကတော့ဒီဘဝင်စိတ်ကို subconscious mind subconscious mind လို့ဒီလိုဘာသာပြန်ရတယ်တခါတည်းရန်လဲ unconscious mind လို့ပြန်တယ်အဲ့ဒီစိတ်ပြောတာဘဘတရာမိတံဘိက္ခဝေစိတ်တံတံအာဂနုကေယဥပကိလေတေဥပိကေဥပကိလေထံတံအတုတဝါပုဒ္ဓဇနောနဗ္ဗဇာနာတိဘိက္ခဝေခြေသားခြေသမီးတို့ ဣဒံဤမသေးယုံကလေးဖြစ်နေတဲ့စိတ်သည်ဝါပဝင်စိတ်သည်ဝါ subconscious mind သည်ပပတရံပြိုးပြိုးပြဲတောက်ပြောင်းလျက်ရှိ၏ဒံထိုအငြိအကျင်းမတင်ဖြူးစင်တောက်ပြောင်းလျက်ရှိသောစိတ်ကိုအာဂန္ဓုကေယီအခိုက်အတန့်ဝင်ရောက်လာကြကုန်သောဥပကိလေအကြောင်းအားလျော်စွာ ဝင်လာတဲ့ ညှဉ်းနှွမ်းကြောင်းတရားတွေကဒီစိတ်ကိုညှဉ်းနှွမ်းအောင်လုပ်ပြလိုက်တယ်တဲ့အကြောင်းအားလျော်စွာခဏခိတဝင်လာတဲ့ညှဉ်းနှွမ်းကြောင်းတရားဆိုတာစေတသိက်ပြောတာဥပကိလေသာတန်ထုအငြိအကျေးမတင်ဖြူစင်တောက်ပြောင်နေသောဘဝင်စိတ်ကိုအာဂနုဂေယအခိုက်အတန့်ဝင်ရောက်လာကြကုန်သော ဥပကိလေသေဟိညင်နွမ်းကြောင့်စေတသိက်တို့ကဥပကိလေထံညင်နွမ်းစေအ၏ဘာကြောင့်ညင်နွမ်းတာလဲတော့စေတသိက်ကြောင့်ညင်နွမ်းတာတဲ့ဟုတ်လားအဲ့ဒီညင်နွမ်းကြောင့်စေတသိက်တွေကိုဥပကိလေသလို့ခေါ်တယ်လောဘဒေါသမောဟမာနအိတ်တာမစ္စရိယထိနာမိတ်တာဥဒိစ္စအာရိကအနုတ္တပဒီဟာတွေလောဘဆိုတာ လိုချင်တာဒေါသဆိုတာစိတ်ဆိုးစိတ်ပြက်တာမာနဆိုတာထောင်လွှားတက်ကြွတာမောဟဆိုတာမသိတာတွေဝေတာမဟုတ်မသိတာနော်တွေဝေတယ်လို့ဘာသာပြန်တော့သိပြီမတိကြဘူးမတိဘူးလို့ဘာသာပြန်မှာအဲဒါကြောင့်မလို့အနောက်တိုင်းကမောဟဘာသာပြန်လို့ရှိရင် ignorance လို့ပြန်ကြတာများတယ် တခါတရံမှာ delusion လို့ပြန်တယ် delusion လို့ပြန်တော့တွေးဝေတယ်ဆိုတဲ့အဓိပ္ပာယ်နဲ့သွားကြိုက်တယ်ဒါပေမဲ့ delusion ဆိုတာမကောင်း ignorance ပါမယ်ဒါမှပဲကောင်းတယ် ignorance dictionary ဆိုတာသိပ္ပံပညာဆရာတွေဒါတွေသူတို့သိကျင်တယ်သိเสียရှိတယ်ဒါပေမဲ့လို့မသိနိုင်နေဘူးအဲ့ဒီသူတို့မသိနိုင်နေတဲ့သိရမယ့်အချက်တွေကိုရေးထားတာလို့ဒါကြောင့် ignorance dictionary လို့ပြောတာ မောဟကို ignorance လို့ဘာသာပြန်တာကိုဒါတွေးထားတာဒါကြောင့်မလို့ ignorance dictionary ကြတော့ तू ကမောဟ dictionary မောဟအဘိဓာအောင်မိတ်နေမောဟအဘိဓာရေးဘယ်ကုံနိုင်မှမလဲကုံနိုင်မှမလားမသိတာတွေကအများကြီးမဟုတ်လားမသိတာတွေကအများကြီးမြတ်စွာဘုရားကရဟန်းနေတခါကမိန်ကြဘူးတဲ့ဒီကနခတော့မှထင်တယ်မြေကြီးမြေမုံလေးယူပြီးတော့လက်ထဲထည့်ပြီးတော့ယဟန်တို့တဲ့တို့များသင်တို့ကို ဟောပြောတဲ့ တရားဟာဒီလက်ထဲကမြေမှုန့်လောက်ပဲရှိသေးတယ်တဲ့မဟောပဲထားခဲ့တာတွေဟာဒီမဟာပထဝီမြေကြီးလောက်ရှိတယ်တဲ့ဖះဟောမှသိတာမဟုတ်လားမဟောတော့မသိဘူးဒီတော့တို့များဟောလို့သင်တို့သိရတဲ့တရားတွေဟာဒီလက်ထဲထည့်ထားတဲ့မြေမှုန့်လောက်ပဲရှိသေးတယ်တဲ့တို့များမဟောလို့သင်တို့မသိတဲ့တရားတွေကမသိတာတွေကကဘာမြေကြီးလောက်ရှိတယ်ဆိုတော့မောဟအပိဓာန်ပြုစုလိုက်ရင်ဘယ်နဲ့နေမလဲ The great textbook in the world ပေါ့နော် ကဘာမှာအကြီးဆုံးစာအုပ်ကြီးဖြစ်သွားမယ်ဒါကမောဟဆိုတာမသိတာတွေဝေတာလို့သွားဘာသာပြန်လိုက်ရင်သိမတိကြဘူးဒါကြောင့်မောဟမသိတာမာနထောင်လွှမ်းတကြွတာအိတ်တာမနာလိုတာမစ္စရိယနှမျောတွန့်တို့တာဝန်တို့တာဒိဋ္ဌိအသိမြင်မှားတာအယူမှားတာဝိသိကိစ္စယုံမှားတာတဏှာဖြစ်နေတာဒါတွေအကုန်လုံးဥပကိလေသာကြီးပဲညင်နှောညောင်းတရားကြီးပဲ သူတို့ဝင်လာရင်စိတ်ဟာမဖြူစင်တော့ဘူးညှင်းနှွမ်းသွားတော့တာပဲဥဒိစ္စစိတ်ပြင်းလွဲ့နာကုတ်ကုတ်စနောက်ကြောင်းပြန်တွေးပြီးစိတ်ဆင်းရဲနေတာအာယိရိကအကုသိုလ်မပြုလို့ပြုလို့ရမှာမရှက်တာအနုတ္တပအကုသိုလ်ပြုလို့ရမှာမကြောက်တာအစရှိသည့်ဖြင့်စိတ်ကိုညှဉ်းနှွမ်းစေတဲ့ဆွေတသိက်တွေသူတို့ကိုဥပကိလေသာခေါ်တယ်ဒါကြောင့်တံဖြူစင်တောက်ပြောင်နေသော ထိုပဝင်စိတ်ကို တန်ညစ်ကြေးမတင်ဖြူစင်တောက်ပြောင်နေသောထိုဘဝင်စိတ်ကိုအာဂန္ဓုကေဟိအခိုက်အတန့်ဝင်ရောက်လာကြကုန်သောဥပကိလေတေဟိညင်သောညောင်းစေတသိက်တို့ကဝါစေတသိက်တို့ဖြင့်ဥပကိလေထံညင်နွမ်းစေအ၏ညင်နွမ်းနေတယ်တဲ့အဲ့ဒီညင်နွမ်းညောင်းစေတသိက်တွေဟာတရားတွေဟာအာဂန္ဓုကပါတဲ့အာဂန္ဓုကဆိုတော့ဘာသဘောရှိတော့အကြောင်းအားလျော်စွာသူတို့ဖြစ်လာတယ်ဖြစ်ပြီးရင် ပြဲသွားတယ်ပျောက်သွားတယ်သူတို့ဒီစိတ်ကိုဒီစိတ်နဲ့ဝင်ပြီးပူးပြီးလိုက်ပြီဆိုရင်ဒီစိတ်ဟာဘာဖြစ်သွားတော့ညင်နွမ်းသွားပြီဟုတ်ကဲ့လားငရုတ်သီးနဲ့ပေါင်းလို့မလို့ဘသူကိုထောင်းခံရတယ်တဲ့ကျက်သောထောင်းခံရတယ်ဟုတ်ကဲ့လားစိတ်ဒီဟုသောကျက်သွန်ဟာလောဘဒီဟုသောငရုတ်သီးနဲ့ပေါင်းမိတဲ့အတွက်ညင်နွမ်းခြင်းဒီဟုသောအထောင်းခံလိုက်ရတယ်ဒါပေတဲ့ဒီညင်နွမ်းကြောင့်တရားဟာအကြောင်းအားလျော်စွာ အခိုက်အတန့်မဲ့သူလာကတ်တာတဲ့ သူအကြောင်းပြောက်သွားပြီဆိုသူလည်းပဲမရှိတော့ဘူးဒါကြောင့်မလို့သူတို့အာဂန္တုကတဲ့အမြဲစိတ်မှာကပ်နေတာမဟုတ်ဘူးတဲ့စိတ်အမြဲကပ်နေရင်ဒုက္ခပေါ့စိတ်မှာသူတို့အမြဲကပ်နေပြီဆိုစိတ်အမြဲညှဉ်းနှွမ်းနေမှာပေါ့ဟုတ်ပြီဘူးလားနောက်တံအတုတဝပုထုဇနောနပဇာနာတိတဲ့တံထိုသို့အခိုက်အတန့်ဝင်ရောက်လာကြသောညှဉ်းနှွမ်းကြောင့်စေတသိက်တို့ကြောင့်ညှဉ်းနှွမ်းနေတဲ့စိတ်ကို အတုတဝအကြာအမြင်တုဒ္ဒမရှိသောပုထုဇနောပုထုဇဉ်ပုဂ္ဂိုလ်သည်နတ်ပဇာနာတိညင်နွားမှမသိပေတဲ့ဟောစိတ်ညင်နွားနာညင်နွားမှသိသလားမသိပါဘူးဗျာအကြာအမြင်တုဒ္ဒမရှိတဲ့ပုဂ္ဂိုလ်မသိပါဘူးတဲ့အကြာအမြင်တုဒ္ဒရှိတဲ့ပုဂ္ဂိုလ်များမှသိတယ်တခါတရံကြကိုယ်တဏ္ဏလောဘဝင်တာပဲအဟုတ်ကြီးအောင်မယ်ကိုကိုချင်းတွေ့တဲ့အခါပြရဟေ့ဒါမဲ့တောက်ကြနေလေဘယ်ကားဝင်မယ်အဲ့ဒါဇတ်ဆောင်ကဘသူနော်အဲ့ ညီးနဲ့ငါနဲ့ကြည့်ရအောင်ဟုတ်ကဲ့လားအဲဘာစိတ်ဝင်နေတာလောဘစိတ်ဝင်နေတာဥပကိလေသာမဟုတ်လားညဏ်ညောင်းစိတ်ဝင်နေတာအာမေသူအဲ့ဒါပဲအဟုတ်ကြီးမှတ်ပြီးဟိုလူတွေ့လဲအဖော်ဆက်ဒီလူတွေ့လဲအဖော်ဆက်နဲ့အဲ့ဒါညင်နွမ်းကြောင်းညင်နွမ်းနေတဲ့သူစိတ်သူညင်နွမ်းနေမှသူသိလားမသိဘူးတဲ့အတုတဝါလူမိုက်သည်နတ်ပဇာနာတိမသိဟော ကဲအကြအမြင်သုတ္တမရှိဘူးဆိုလို့ရှိရင်ဒီလူဟာလူမိုက်လားလူလိမ့်မလားအဲ့ဒါကြောင့်မလို့အတုတဝါအကြအမြင်သုတ္တမရှိသောပုထုဇနောပုထုဇဉ်ပုဂ္ဂိုလ်သည်ဝါအတုတဝါပုထုဇနောလူမိုက်သည်နပဇာနာတိညင်နွမ်းမှမသိပေစိတ်ညစ်အညစ်အကြေးကပြီးညင်နွမ်းနေတာသူမသိဘူးတဲ့ခုတ်ကိုကိုလည်းပြန်စဉ်းစားကြည့်ကိုဘောတခါတခါတခါတခါအဲ့လူမိုက်ထဲပါဘူးလားပါတယ်နော် ဘယ်အခါမှပါတယ်လဲဆိုလို့ရှိရင်အဘိုးအစားအစင်လှလှလေးတွေးတဲ့အခါကျတော့အဲ့ထဲပါသွားရောမဟုတ်လားဒကာကြီးတွေကလည်းကားကောင်းကောင်းလေးတွေးတဲ့အခါကျတော့ပါသွားရောဘယ်ထဲပါသွားမိုက်တယ်ဘာဖြစ်လို့မသိလို့ညင်နွမ်းမှမသိလို့လောဘဆိုတဲ့ညင်နွမ်းတဲ့စိတ်ညင်နွမ်းတဲ့အာဂန္တုဝင်လာတဲ့အတွက်တိယုံမြကလေးဆိုတဲ့ဘဝင်စိတ်မှာညင်နွမ်းသွားတယ်ဆိုတာ तू မသိဘူး တံအတုတဝပုထုဇနောနပဇာနာတိတဲ့တတမတတစိတ်တဘဝနာနတ္ထိတိတထဗံတဲ့တတမထိုတို့ညင်နွမ်းမှမသိလေသောကြောင့်တတထိုပုဂ္ဂိုလ်အားစိတ်တဘာဝနာစိတ်ကို သိမ့်စီကြောင်းလုပ်ငန်းသည်နတ္ထိမရှိဣတိဤသို့တထဗံမှားရမည်တဲ့စိတ်ညင်နွမ်းမှ မသိဘူးဆိုတဲ့ကတဲ့သူ့စိတ်သူသိအောင်လုပ်တဲ့လုပ်ငန်းသူ့မှာမရှိဘူးဆိုတာသိကြနေပြီတဲ့မဟုတ်လားသူ့စိတ်သူသိသိအောင်လုပ်တဲ့လုပ်ငန်းသူ့မှာရှိနေပြီဆိုရင်တော့စိတ်ညင်နွမ်းကြောင့်မသိပေဘူးလားစိတ်ညင်နွမ်းရင်လည်းညင်နွမ်းမှသိနေတယ်ဖြူစင်လည်းဖြူစင်တာသိနေတယ်ဒေါသထွက်ရင်လည်းဒေါသထွက်တာသိတယ်ငါဒေါသဖြစ်နေပြီစိတ်ဆိုးနေပြီဒီဟာဒီစိတ်မကောင်းဘူးယုံကြည်မှုတရားတရားတွေတို့လာပြီဆိုအေးငါတရားတရားတွေတို့လာပြီဟန်ကြတယ်ဒါနပြုမယ်သီလစောင့်တည်မယ်ဘာဝနာတရားပွားများအားထုတ်မယ်တရားနာမယ် သိလာပြီဆိုတဲ့အခါကျတော့သိတဲ့အလျောက်ကောင်းတာတွေလုပ်တယ်ဒီပုဂ္ဂိုလ်ကတော့မသိဘူးတဲ့ဒီတော့အဲ့ဒီတရားကိုအတူချုံးပြီးဆွဲဆန်းလိုက်လို့ရှင်ဘယ်လိုအိဗယ်ရရသလဲဆိုတော့ရှင်သားရှင်သမီးတို့တဲ့ဘာစေတသိက်မှညင်နွမ်းတဲ့စေတသိက်ဖြူစင်တဲ့စေတသိက်မကပ်ဖဲနဲ့ထူးခြားတဲ့စေတသိက်တွေမကပ်ဖဲနဲ့ဖြူစင်တောက်ပြောင်နေတဲ့ဘဝင်စိတ်ဟာတဲ့ ညင်နွမ်းအောင်လှုပ်ပေးတဲ့စေတသိက်တွေဝင်ရောက်လာပြီဆိုလို့ရှိရင်ညင်နွမ်းသွားကြရောတဲ့ညင်နွမ်းသွားရောတဲ့အဲ့ဒါလို့ညင်နွမ်းတာကိုတဲ့အကြအမြင်တုဒ္ဒမရှိတဲ့ပုဂ္ဂိုလ်ကညင်နွမ်းမှမသိဘူးတဲ့အဲ့ဒါမသိတာထောက်ချင်းအဖြစ်ဒီလူမှာကိုယ်စိတ်ကိုသိအောင်ပွားများတဲ့လုပ်ငန်းမရှိဘူးဆိုတာသိကြတယ်တဲ့ဟောမဟုတ်ဘူးလားအဲ့ဒီတော့ စိတ်ဟာညစ်နွမ်းရင်ဆင်းရဲမလားချမ်းသာမလားဖြူစင်ရင်သိကြသလားစိတ်ဒေနာတံကိလေဒေနာတံကိလေတံတိမာနဝစိတ်တေတုတ်တေဝိတုဇန္တိဣတိဝုဒ္ဓမဟေတိနာစိတ်ဒေနာစိတ်တိတံကိလေဒေနာညင်နွမ်းညင်ညောင်းဝါတံကိလေဒေနာညင်နွမ်းသောစိတ်ဒေနာစိတ်ကြောင့် မာနဝတတ္တဝါတို့သည်တံကိလေတံတိညင်နွမ်းကြရကုန်၏စိတ်ညင်နွမ်းလို့လူတွေညင်နွမ်းရတယ်တဲ့တတ္တဝါတွေညင်နွမ်းရတယ်စိတ်တေတုတ်တေဝိတုဇန္တိဣတိဟုတ်တာမဟေတိနာစိတ်တေစိတ်တိဝိတုတ်တေဖြူစင်စင်ကြယ်သည်ရှိသောမာနဝတတ္တဝါတို့သည်ဝိတုဇန္တိစင်ကြယ်ကြရကုန်၏စိတ်စင်ကြယ်ပြီးဖြူစင်ပြီဆိုလို့ရှိရင်အဲ့ဒီလူလည်းပဲ ဖြူစင်တယ်စင်ကြယ်တယ်တဲ့ဟုတ်ပါမလားမှန်ပါဗျာသိကြတယ်နော်သိကြပါပါစိတ်တေသုတ်တေဝိတုဇန္တိဣတိဟုတ်တာမဟေတိနာဣတိဤသို့မဟေတိနာမဟာဣတိမုနိထွတ်တင်ဘုရားရှင်သည်ဝုဒ္ဒံစိတ်ဖြူစင်ရေးမျောခေါ်တွေး၍လေးလေးနက်နက်မိမ့်မြတ်တော်မူအပ်ပါ၏ဘုရားရှင်မိန့်ခဲ့တယ်ဟုတ်ကဲ့လားဘာဖြစ်ရဲ့အတွက်လဲစိတ်ဖြူစင်ရေးအတွက်နော် စိတ်ညင်နွမ်းရင်လူလည်းညင်နွမ်းတယ်စိတ်ဖြူစင်ရင်လူလည်းဖြူစင်တယ်ညင်နွမ်းပြီဆိုတော့ညင်နွမ်းတဲ့ပုံကိုယ်ကိုညင်နွမ်းတဲ့စိတ်ကြောင့်ဘာဖြစ်မလဲညင်နွမ်းတဲ့ပုံကိုယ်ဟာဘာဖြစ်ရမလဲလို့ဆိုတော့ဧဝမေဝခောဘိက္ခဝေဘိက္ခုဒုက္ကတိပါတိကင်္ခာတဲ့အဲ့လိုစိတ်ညင်နွမ်းတဲ့ပုံကိုယ်ဟာတဲ့ဒုက္ကတိမကောင်းသောဖြစ်ခြင်း ဝါမကောင်းသောလာရကိုပါတိကင်ခါအလိုရှိရ၏စိတ်ညှဉ်းနွမ်းနေတဲ့ပုဂ္ဂိုလ်မကောင်းသောလာရမကောင်းသောဖြစ်ခြင်းလိုရှိရတယ်စိတ်ညှဉ်းနွမ်းပြီဆိုလို့ရှိရင်တော့မကောင်းကျိုးပဲပေးတယ်ဒါပေါ့လူရင်းကတော့ဒါပြန်စိတ်ဖြစ်စဉ်တော့ကကောင်းကျိုးပေးတယ်တဲ့သူဂတိပါတိကင်ခါစိတ်ဖြူစင်တဲ့ပုဂ္ဂိုလ်အတွက်သူဂတိကောင်းသောဖြစ်ခြင်းကိုဝါကောင်းသောလရာကိုပါတိကင်ခါလို့ရှိရ၏ဒီတော့ စိတ်ညှဉ်းနှွမ်းရင်မကောင်းညွရမယ်စိတ်ဖြူစီရင်ကောင်းညွရဘာကြောင့်လဲဆိုတော့စိတ်ကသူကလိုရင်းကိုကာယကံဝစီကံမနောကံသုံးမျိုးမှာဘယ်သူလိုရင်းလဲစိတ်လိုရင်းမယ်စိတ်ဖြူစင်ရင်နှုတ်လည်းဖြူစင်တယ်ကိုယ်လည်းဖြူစင်တယ်ဟုတ်သလားစိတ်ညင်နွမ်းရင်နှုတ်လည်းညင်နွမ်းတယ်ကိုယ်လည်းညင်နွမ်းတယ် နှုတ်ညင်နွမ်းတယ်ကိုညင်နွမ်းတယ်ဆိုတာနှုတ်ကလည်းအပြင်မကင်းတဲ့အပြောတွေပြောတယ်ကိုကလည်းအပြင်မကင်းတဲ့အပြုတွေပြုတယ်ဒါပြောတာမဟုတ်လားအပြင်မကင်းတဲ့ဟာကိုပြောပြီးအပြင်မကင်းတဲ့အပြုအမူကိုပြုမှုပြီးဆိုလို့ရှိရင်အဲ့ဒီအကြောင်းတရားကြောင့်အလုတ်ဆိုတဲ့အကြောင်းတရားကြောင့်ရမယ်အကျိုးတွေဟာချမ်းသာကြိုးလားဆင်းရဲကြိုးလားမသေးကြဘူးလားအဲ့ဒီဆင်းရဲကြိုးဟာစိတ်ညှဉ်းနှွမ်းလို့ဖြစ်ရတာလားဖြူစင်လို့ဖြစ်ရတာလား ညင်နွမ်းလို့ဖြစ်ရတာဒါကြောင့်စိတ်ညင်နွမ်းရင်ညင်နွမ်းမှန်းသိဖို့မလိုဘူးလားလိုတယ်တချို့များမာနတွေတိတ်ထောင်လွှားတက်ကြွနေတယ်အဲကိုယ့်ဟာကိုမာနကြီးလို့ကြီးမှမသိဘူးညင်နွမ်းနေတာလားဖြူစင်းနေတာလားညင်နွမ်းနေတာတချို့လည်းပဲဒေါသတွေဖြစ်တယ်ဒေါသတွေဖြစ်နေပါလျှက်ကနဲ့ဒီစိတ်ညင်နွမ်းနေတာကိုမသိသေးဘူးဟုတ်တယ်မလားမှန်ပါဗျာငါတော့အာဟုတ်ကဲ့လားဟင်းဆိုမရဘူး ဂုံယူတာမဟုတ်လားဘာကိုဂုံယူတာဒေါသဂုံယူတာဒါညှဉ်းနှွမ်းတဲ့စိတ်ဂုံယူတာလားဖြူစင်တဲ့စိတ်ဂုံယူတာလားအဲ့ဒီတော့အတိဘယ်ကဘာလဲဆိုတော့ငါတော့ဟင်းဆိုမရဘူးဆိုတာငါတော့ဟင်းဆိုရင်ငါအပယ်ဇောက်ထိုးချလိုက်မယ်ဆိုတဲ့အတိဘယ်မဟုတ်ဘူးလားဒါမဟုတ်လားအပယ်မကြောက်ဘူးဒီအိဘယ်ပဲအဲ့ဒါမသိတာဒါကြောင့်မလို့သိဖို့ရအတွက် အကြအမြင်ရှိရမယ်တဲ့အကြအမြင်မရှိဘူးဆိုရင်တော့မသိဘူးတဲ့ဒီတော့သိပြီဆိုလို့ရှိရင်တော့ညင်နွားမှုကိုတနည်းနည်းနဲ့မပယ်နိုင်ဘူးလားပယ်နိုင်ရင်မချမ်းသာဘူးလားအဲမသိရင်တော့ညင်နွားမှုကိုပယ်နိုင်ရဲ့လားမပယ်နိုင်ရင်ဆင်းရဲမလားချမ်းသာမလားဆင်းရဲမယ်တဲ့အဲ့ဒီညင်နွားကြောင့်တရားတွေကိုဥပ္ပကိလေသာလို့လည်းခေါ်တယ်တနည်းကိလေသာလို့လည်းခေါ်တယ်ဟုတ်ကဲ့လား ဘယ်လိုခေါ်သလဲကိလေသာလို့လည်းခေါ်တယ်အညင်အမဲတရားတွေသူတို့သွားကြလိုက်ရင်စိတ်ဟာညင်မဲသွားရောဟုတ်ကဲ့လားဒါကြောင့်ကိလေညင်မဲစိတ်၌ဆွဲ ရုပ်လဲမကြည်လင်မှန်သလားကိလေညင်မဲစိတ်မဆွဲရုပ်လဲအေကြည်ရွှင်ကိလေသာအညင်မဲ ဥပကိလေသာတရားတွေဖြူစင်းနေတဲ့စိတ်မှာဝင်ပြီးတော့မကပ်ဘူးဆိုလို့ရှိရင်ဒီစိတ်ဟာကြည်လင်တဲ့အတွက်အဲ့ဒီကြည်လင်တဲ့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေကလည်းဘာဖြစ်နေသလဲကြည်လင်နေသည်တဲ့ကိလေညင်မဲစိတ်မဆွဲရုပ်လည်းအေးကြည်ရွှင်စိတ်ညင်မဲလင်ချမ်းသာပင်ဖြူလင်းဆင်းရဲသည်နော်ဟမ် ဒီလိုမဟုတ်ဘူးလားစိတ်ညစ်မဲလင်ချမ်းသာပင်ဖြူလင်ဆင်းရဲသည်ဟမ်သိကြသလားကိုတွေးသိလို့ပြောတာလားသူများပြောနားကြလားအဲဒီလိုဆိုရင်တော့အဒီဖြစ်စေစိတ်ညစ်မဲ့လင်းဆင်းရဲပင်ဖြူလင်းချမ်းသာသည် ချမ်းသာရလိုများလူဘို့ကိုကိုသိရမည်ကိုကိုသိရမယ်ဆိုတာကိုယ်စိတ်ကိုသိရမယ်ကိုယ်စိတ်ကိုသိတဲ့လူဟာချမ်းသာဖို့ရအခွင့်အလမ်းအများကြီးရှိတယ်ကိုယ်စိတ်ကိုမသိတဲ့လူဟာချမ်းသာဖို့ရအခွင့်အလမ်းမရှိတော့ဘူးစိတ်ညစ်လို့ညင်နွမ်းလို့ညင်နွမ်းမှမသိဘူးမဲလို့မဲမှမသိဘူးမဲတဲ့စိတ်ဖြူတယ်ထင်းတယ်လို့ထင်းတယ်ဆိုကိလေညင်မဲစိတ်၌ဆွဲ ရုပ်လဲမကြည်လင်ကိလေညင်မဲ့စိတ်၌ဆွဲရုပ်လဲမကြည်လင်သို့ကိလေညင်မဲ့စိတ်မဆွဲ ရုပ်လည်းအေးကြည်ရှင်သို့စိတ်ညစ်မဲ့လင်ဆင်းရဲပင်ဖြူလင်းချမ်းသာသည်စိတ်ညစ်မဲ့လင် င်ရဲပင်ဖြူလင်းချမ်းသာသည်သို့ချမ်းသာရလူများလူဘုပုဂ္ဂိုလ်တိရမည်ပုဂ္ဂိုလ် ချမ်းသာရလိုများလူကိုကိုယ်ကိုသိရမည်သို့ကိုယ်ကိုသိခြင်းများလူရှင် နေ့စဉ်စေရမည်ကိုကိုသိခြင်းညာလူရှင်နေ့စဉ်စေရမည်သို့ကိုယ်စိတ်ကိုသိခြင်းရင်ဘာလုပ်ရမလဲ နေစဉ်စစ်ဆေးရမယ်ငါအခုဖြစ်နေတဲ့စိတ်ဟာစိတ်ကောင်းလားစိတ်ယုတ်လားဟုတ်ကဲ့လားအထက်တန်းကြတဲ့စိတ်လားအောက်တန်းကြတဲ့စိတ်လားလောဘစိတ်လားသရာစိတ်လားဒါနစိတ်လားဒေါသစိတ်လားငါဖြစ်နေတဲ့စိတ်ဘာစိတ်လဲဆိုတာအမြဲတမ်းစစ်ဆေးရမယ်စစ်ဆေးလို့ရှိရင်မကောင်းတဲ့စိတ်ဖြစ်ရင်ဖြစ်မှမသိပေဘူးလားဖြစ်တယ်ကောင်းတဲ့စိတ်ဖြစ်ရင်ငါဖြစ်မှမသိဘူးလားသိတယ်ကောင်းတဲ့စိတ်ဖြစ်တော့ဒီစိတ်မျိုးငါထက်ခါထက်ခါပွားမှာပဲလို့ ပွားအောင်ဒီစိတ်တိုးပွားအောင်အာယုံပြုဆင်ញင်နှလုံးသွင်းနိုင်တယ်မကောင်းတဲ့စိတ်တွေဖြစ်နေလို့ရှိရင်အော်ဒီမကောင်းတဲ့စိတ်ငါကြာရှည်ဖြစ်ရင်တော့ဒုက္ခပဲဘာလို့မလဲအဲငါအပယ်ဆွဲချမဲ့စိတ်ပဲလို့အဲ့ဒါလို့စိတ်ထဲမှာသိပြီးတော့အဲ့ဒီစိတ်ကိုပယ်နိုင်တယ်တဲ့မသိဘူးဆိုပယ်နိုင်မှာမလားအဲ့တော့နေ့စဉ်စစ်တယ်ဆိုတာအဲ့ဒါစိတ်တဘာဝနာပဲစိတ်တဘာဝနာပဲစိတ်တဘာဝနာဒါကြောင့်မြတ်စွာဘုရားက အခုဒေသနာနဲ့အတူခုအခုဟာကဏပက္ခခေါ်တယ်ပပတရမိတံဘိခွေစိတ်တံတာအာဂာနုကဟိဥပကိလေတဟိဥပကိလေထံဆိုတာဒါကဏပက္ခဆိုတာအမဲဘက်ကကြည်ပြောတာနောက်တစ်ခါမြတ်စွာဘုရားအဖြူဘက်ကနေပြောသေးတယ်အဖြူဘက်ကနေပြီးတော့မိန်တော်မူတယ်ဘယ်လိုလဲဆိုတော့ပပတရမိတံဘိခွေစိတ်တံတံအာဂန္နုကေဟိဥပကိလေတေဟိဝိမုတ်တံတံတုတ္တဝပုထုဇနောပဇာနာတိ ပြိုးပြိုးပြက်တောက်ပြောင်နေတဲ့စိတ်တဲ့ဒီစိတ်ကို အခိုက်အတန့်ဝင်ရောက်လာဖို့ရာအခွင့်ရှိတဲ့ဥပကိလေသာခေါ်တဲ့ညင်နွမ်းကြောင်းတရားဒီမှလွတ်နေတယ်တဲ့လွတ်နေတယ်ဆိုတာညင်နွမ်းကြောင်းတရားတွေမဝင်ရောက်မကပ်လာဘူးဒီစိတ်မှာအဲ့ဒါလို့ဆိုလို့ရှိရင်ဒီစိတ်ဖြူစင်မလားညင်နွမ်းမလားဖြူစင်တယ်တဲ့သူတဝါပုထုဇနောပဇာနာတိအဲသူတဝါအရိယသာဝကောပဇာနာတိတန်ထော ညင်နွားညောင်ဥပကိလေသာတရားတို့မရှင်မကသဖြင့်ဖြူစင်တောက်ပြောင်းနေသောစိတ်ကို သူတဝါအကြာအမြင်တုဒ္ဒရှိသော အရိယသာဝကောမြတ်သောတပိတိပဇာနာတိတိဤအရိယပုဂ္ဂိုလ်မြတ်သောအကြာမြင်ရှိတဲ့မြတ်စွာဘုရားရဲ့တပိသာဝကကစိတ်ဖြူနေကြောင်သိတယ်တဲ့ဥပကိလေသာတွေကလွတ်ကြောင်သိတယ်အဲဒါလိုသိပြီဆိုလို့ရှိရင်တော့ဒီလိုသိတယ်ဆိုတာ တတ္တစိတ်တဘာဝနာအဋ္ဌိတိတထဗာတဲ့တတထိုပုဂ္ဂိုလ်အစိတ်တဘာဝနာစိတ်ကိုသိသိနိုင်ကြောင်းအလုကောင်းအလုမှန်သည်အဋ္ဌိရှိဣတိဤသို့တတဗာမှားရမည်ဒီပုဂ္ဂိုလ်ဟာကိုယ်စိတ်ကိုသိကြောင်းအလုလုပ်တဲ့ပုဂ္ဂိုလ်ပဲလို့မှားရမယ်တဲ့ဟုတ်ကဲ့လားအဲ့တော့စိတ်ကိုသိဖို့မလိုဘူးလားစိတ်ကိုသိအောင်မလုပ်မလဲစစ်စစ် စစ်ဆေးတာမှနှစ်နည်းရှိတယ်။ပါမအားဖြင့်မိမိစိတ်ကိုငါစိတ်ဘယ်လိုဖြစ်နေသလဲညှဉ်းနွမ်းနေသလားဖြူစင်နေသလားအကြိမ်ကြိမ်ဖာမစစ်ဆေးတာရဲ့။နောက်တနည်းကရှုမှတ်ခြင်းအားဖြင့်စစ်ဆေးတာရဲ့။ဟုတ်ကလား။ရှုမှတ်ခြင်းအားဖြင့်စစ်ဆေးတယ်ဆိုတော့စိတ်ထွက်ရင်ထွက်တယ်မှစဉ်းစားရင်စဉ်းစားတယ်မှလိုရင်လိုခြင်းနဲ့မှစိတ်ဆိုးရင်စိတ်ဆိုးတယ်မှဒါနပြုခြင်းဒါနပြုခြင်းနဲ့မှရှုဖြစ်တဲ့စိတ်ဖြစ်စိတ်ကိုဖြစ်တဲ့အတိုင်းရှုပြီဆိုလို့ရှိရင်ဒီစိတ်ရဲ့အကောင်းသဘောအဆိုးသဘော မသိပေဘူးလား။ သိပြီဒီတော့အဆိုးသဘောဖြစ်နေရင်လည်းပဲရှုမှတ်ခြင်းအပြင်လည်းဒီအဆိုးသဘောကွာကြမသွားဘူးလားကွာကြသွားတယ်ကောင်းတဲ့စိတ်ဖြစ်ပြန်လို့ရှင်လည်းဒီကောင်းတဲ့စိတ်ရဲ့ဖြစ်ချပြက်ချဖြစ်ချပြက်ချဖြစ်ချပြက်ချဆိုတဲ့မတည်မြဲတဲ့အနိစ္စသဘောကမသိပေဘူးလားသိတယ်ဒါကြောင့်မလို့ရှုမှတ်ခြင်းအပြင်လည်းစစ်ဆေးနိုင်တယ်ဒီလိုမဟုတ်ဘဲနဲ့ပဂရိမိမိစိတ်ကိုဆင်ញင်သုံးတာပြီးတော့ဘယ်လိုစိတ်ဖြစ်နေသလဲညှဉ်းနှွမ်းနေသလားဖြူစင်းနေသလားအဲ့ဒါလိုစစ်ဆေးခြင်းအပြင်လည်းသိတယ်ဒါကြောင့်မလို့ ကိုကိုသိရင်များလူရှင်နေစဉ်စေရမည်မြတ်စွာဘုရားလက်ထက်ကတောရိယမြို့မှာတောရိယတထေရှိတဲ့နေ့မှာသူတထေရသားတယောက်တည်းသောသားသူဟာအပေါင်းဖော်တွေနဲ့ဥယျင်ထွက်ပြီးတော့ပျော်ပွဲစားပေါ့လေအကစားသွားမလို့ရင်သားတွေကြောက်ကြောက်မမောပြင်ပြီးတော့လာထွက်လာမြို့ပြင်ကြတဲ့အခါကျတော့အရှင်ကစ္စည်းမထေသင်္ကန်းယုံနေတယ်မြို့ထဲဆုံးကဝင်မလို့ အရှင်ကစ္စည်းမထေရဆိုတာမြတ်စွာဘုရားရဲ့သာသနာတော်မှာတော့အသက်ပယ်ဆုံးပုဂ္ဂိုလ်ပဲလူပြောပြောလို့ရှိရင်အချောဆုံးအလှဆုံးဘုန်းကြီးပဲအရှင်ကစ္စည်းမထေရအသားတော်ကလည်းဝါဝါဝင်းနေတာခန္ဓာကိုယ်ချိုးစားကလည်းကြာမျက်ခုံးမျက်လုံးကလည်းမျက်ခုံးမျက်လုံးမျက်ပိုင်းအမှန်တန်ကောင်းနာရံကလည်းပေါ်ပေါ်အမှန်တန်လှပါတော့အဲ့ဒါကို သောရိယတထေတာကမြင်တယ်မြို့ပြင်ထွက်တော့မြင်တော့ သေချာဒီမထီမြကြည့်ပြီးအောင်သူစိတ်တယ်ဘလို့ဖြစ်တယ်လဲလို့ဆိုတော့မလေးဒီယဟန်တော်မြတ်ငါဇနီးဖြစ်လိုက်ဘလောက်ကောင်းမလဲတဲ့ဘလို့စိတ်แท้ဖြစ်တာဒီယဟန်တော်မြတ်ငါဇနီးဖြစ်လိုက်ရင်ဘလောက်ကောင်းမလဲတဲ့အရှင်ကစီမစရိဆိုတာယဟနာအရှင်မြတ်ကြီးနော်ယဟနာအရှင်မြတ်ကြီးတခါသူကတစ်ဖက်လှည့်ပြီးတွေးလိုက်သေးတယ်တော်တော်စိတ်ကူးရင်တဲ့ပုဂ္ဂိုလ် ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်လည်းပဲငါဇနီးများဒီဒီရှင်မြတ်လောက်လှဘလောက်ကောင်းမလဲတဲ့စိတ်ဖြူးနေတာလားညင်နွားနေတာလားညင်နွားနေတာ तू မသိဘူးဒါဒီစိတ်ဟာဖြူစင်တဲ့စိတ်ပဲညင်နွားတဲ့စိတ်ပဲဆိုတော့ तू ခွဲခြားမသိဘူးအဲသူစိတ်ထဲတင်ဖြစ်တာနှုတ်ကထုတ်ဖို့ပြောတာမဟုတ်ဘူးနှုတ်ကထုတ်ဖို့ပြီးတော့အရှင်ကစီကိုပြောတာလည်းမဟုတ်ဘူးသူမိတ်ဆွေတငယ်ချင်းတွေပြောတာလည်းမဟုတ်ဘူးစိတ်ထဲမှတင်ဖြစ်နေတာအဲကာယကံပြုမှုကျူးလွန်မှုဆိုတာအရှင်ကစီသူသွားဖက်တာလည်းမဟုတ်ဘူး စိတ်ထဲတင်ဖြစ်ရုံဘာကန့်ခေါ်မလို့မနောကံတက်တဲ့တိတ်အပြစ်မကြီးပါဘူးဟုတ်ကလားဝစီကံကာယကံအထိကျွလွန်မိနှုတ်ကထုတ်ပြောမိကာယကံကိုပြုမှုကလက်ပါပြုလုပ်မိမှဒါအပြစ်ကြီးတာကိုမနောကံစိတ်แท้ဖြစ်တာတော့အပြစ်မကြီးပါဘူးဒီလိုပဲလူတွေမအောင်မိဘူးလားအောင်မိကြလို့မလို့တောကြံတောင်ကြံတောတွေးတောင်တွေးတွေးနေတော့မဟုတ်လားဒါပေမဲ့အရှင်ကိစ္စည်းကယဟန္တာမထေရ သူတွေးလိုက်တာကလည်းတော်ယုံတန်ယုံကတွေးလိုက်တာမဟုတ်ဘူးအဲ့ဒီစိတ်ကလေးဖြတ်ခနဲ့ဖြစ်ပြီးလို့ဒီစိတ်ကလေးလဲချုပ်သွားရောအဲ့ဒီကသောရိယတထေတာအပြင်ကကြည့်တော့ယောက်ျားဒါပေမဲ့လို့တကယ်တကယ်ကြတော့ဟဲ့မိမဖြစ်သွားတယ်အဲ့ဒါသူများမသိဘူးသူဟာဘသူပဲသိတယ်အပြင်ကတော့ပစိုးနဲ့အင်ကြီးနဲ့ခေါင်းပေါက်နဲ့ယောက်ျားပေါ့လေဒါပေမဲ့အတွင်းကတော့မိမဖြစ်သူများမသိသူဟာသူသိဟဲ့ ဒုက္ခပါပဲအကျိုးနဲ့ပေါ့ပဲချက်ချင်းစိတ်မကောင်းဖြစ်ပြီးချက်ချင်းရှက်ပြီးတော့ဘယ်သူမှဘာမှမပြောဘဲနဲ့လဲဘဝခုံချပြီးတော့ပြေးပါလေရောဘာဖြစ်လို့ပြေးတာရှက်လွန်လွန်လို့ရှက်လွန်လွန်လို့ရှက်လွန်လွန်လို့ပြေးလိုက်တာဟဲ့ဟဲ့နေပါအောင်နေပါအောင်နဲ့လိုက်ပြီးတော့သူ့မိတ်ဆွေတွေကခေါ်မရဘူးကစုံချပြီးတော့ဖနှောက်နဲ့တင်မတသားတဲ့ကြအောင်ပြေးတော့ဘယ်မှလည်းမမီလိုက်ဘူးအဲ့တော့ gain မတတ်နိုင်ဘူးနောက်ကြမှာပဲရှားယူရမှာပဲဆိုပြီးတော့သူ့မိတ်ဆွေတွေလည်းပဲအိမ်ပြန်ပြီးတော့ အဲသူမိဘတွေအကျိုးကြောင့်ပြောရတယ်လိုက်ရှာကြတယ်မတွေ့ဘူးဘယ်တွေ့မလဲသူကအဲ့လိုပြင်းပြင်းနဲ့ highway ပေါ်ရောက်တဲ့အခါကျတော့တက္ကသိုလ်ပြီးသွားတဲ့ကုံတယ်လဲတွေနဲ့သွားတွေ့တယ်တွေ့တော့အဲ့ဒီခါကျတော့ဂျားထဲမှာသူဘလို့ကဘလို့အဝတ်ရတယ်တော့မသိဘူးကျန်းကန်ကအဲ့ဒီဘယ်အဝတ်ကိုဘလို့ရတယ်ဆိုတာတော့မဖော်ပြဘူးကုံတယ်လဲတွေနဲ့တွေ့တော့သူကကုံတယ်လဲတွေပြောတယ် ဦးကြီးတို့ဘယ်သွားကြမလို့လဲတက္ကသိုလ်ပြီးသွားကုံရောင်းသွားမလို့ဒီလိုဆိုလို့ရှိရင်ကျမလည်းလိုက်ပြစေဟောကျမဖြစ်သွားတယ်အဲကြအဲ့တော့ဟိုလဲသမားတွေကလည်းသိတယ်သူ့ဩမိန်ကလေးမိန်ကလေးဆိုတော့သူဟာခုနအဝတ်စားတော့ဟုတ်ပုံမရဘူး